ခန်းကြီး73အငယ်1မှ30ထိုအခါယေရောဗောင်သည်နန္ဒာဘောင်ကိုမိရှုခြင်းဟံရစ်ပလင်နားမှရက်နေစဉ်တွင်ဘုရားသခင်၏လူတယောက်သည်သာဝရဘုရား၏နှုတ်ပတ်တော်အတိုင်းယူရပြည်မှဘေသလမြို့သို့ရောက်လာ၍သာဝရဘုရား၏နှုတ်ပတ်တော်အတိုင်းရစ်ပလင်တစ်ဖက်၌ကြွေးကြော်လျက်အိုးရစ်ပလင်ရစ်ပလင်သာဝရဘုရားမိန်တော်မူသည်ကားဒါဝိမင်းမျိုး၌ယောရှိအမည်ရှိသောသူကို ဖွားမြင်လိမ့်မည်။သင့်အပေါ်မှာနန္တာပေါင်းကိုမိရှို့၍မြင်သောအရ၌ယေဘရဟိတ်လုတ်သောသူတို့ကို ထိုသူသည်သင့်အပေါ်မှာ ပူဇော်၍လူသေးအယိုးတို့ကိုမိရှို့လိမ့်မည်ဟု မိန်တော်မူကြောင်းကိုဆင့်ဆို၏။ထိုနေ့ချင်းတွင် ပုပ္ပနမိတ်ကိုလည်းပေး၍သာရဖျားမိန်တော်မူသော ပုပ္ပနမိတ်ဟုမူကားရစ်ပလင်သည်ကွဲ၍ပလင်ပေါ်မှရှိသောပြာလဲ ယိုကျလိမ့်မည်ဟုဟောလေ၏ထိုသို့ဘုရားသခင်လူသည်ဘေသလမြို့ရစ်ပလင်တစ်ဖက်၌ကြွေးကြော်သောစကားကိုယောဘမင်းကြီးသည်ကြားလျင်ရစ်ပလင်ပေါ်မှရှိသောမိမိလက်ကိုဆန့်၍ထိုသူကိုဖမ်းဆီးကြဟုဆိုလျက်ဆန့်သောလက်သည်တွေ့ချောက်၍နောက်တဖန်မယုံနိုင်ဘုရားသခင်လူသည်သာရဘုရားဤနှုတ်ပတ်တော်အတိုင်းပေးသောပုပ္ပနမိတ်နှင့်အညီရစ်ပလင်ကွဲ၍ပြာသည်လဲပလင်ပေါ်က ယူကြလေ၏ရှင်မြင်းကလည်းငါလက်၌ရောက်သောယောဂါကိုပျောက်စေမိအကြောင်းငါအတွက်ပတနာပြု၍သင်၏ဘုရားသခင်ထာဝရဘုရားရှိတော်၌တောင်းပန်ပါလောဟုဘုရားသခင်လူကိုပြောဆို၏ ဘုရားသခင်၏လူသည်ထာဝရဘုရားကိုတောင်းပန်သဖြင့်၊ရှင်ဘုရင်လက်သည်ရောဂါပျောက်၍ပကတိအတိုင်းဖြစ်လေ၏။ရှင်ဘုရင်ကလည်း၊ငါနှင့်အတူလိုက်၍အားဖြည့်လော့။လက်ဆောင်ပေးမည်ဟုဘုရားသခင်၏လူအားဆိုလျှင်၊ဘုရားသခင်၏လူက၊နန်းတော်တဝက်ကိုပေးသော်လည်းသင်နှင့်အတူငါမလိုက်။ဤအရပ်၌မုန့်ကိုမစား၊ရေကိုလည်းမသောက်ရ။ထာဝရဘုရား၏နှုတ်ကပတ်တော်က၊မုန့်ကိုမစားနှင့် ရေကိုမတောက်နှင့်လာသောလမ်းဖြင့်မပြန်နှင့်ဟုငါအားပညတ်တော်မူပြီဟုရှင်မြင်းအားပြောဆို၏ထိုနောက်ဗေဒလမြို့သို့လာသောလမ်းကိုရှောင်၍အခြားသောလမ်းဖြင့်ပြန်သွား၏အငယ်7မှ22ထိုကာလ၌ဘေသလမြို့တွင်အသက်ကြီးသောပရောဖက်တယောက်ရှိ၏သူ၏သားတို့သည်လာ၍ဘုရားသခင်လူသည်ထိုနေ့၌ဘေသလမြို့မှပြုသောအမှုရှိသမျှနှင့် ရှင်ဘုရင်အားပြောသောစကားများကိုအဘအားပြန်ကြားလျှင်ယုဒပြည်မှလာသောဘုရားသခင်လူသည်အဘယ်လမ်းဖြင့်ပြန်သွားသည်ကိုမြင်ကြသောကြောင့်အဖကထိုသူသည်အဘယ်လမ်းဖြင့်ပြန်သွားသည်ဟုမေးပြီးလျှင်မြဲကိုကုန်းနှီးတင်ကြလော့ဟုဆိုသည့်အတိုင်းသားတို့သည်မြဲကိုကုန်းနှီးတင်၍အဖသည် စီးသွားလျက်ဘုရားသခင်လူကိုလိုက်လေ၏ တပိတ်ပင်အောက်မှာထိုင်လျက်ရှိသည်ကိုတွေ့လျင်သင်သည်ယုဒပြည်မှလာသောဘုရားသခင်၏လူမှန်သလောဟုမေးတော့ငါမှန်သည်ဟုပြန်ဆို၏ပရောဖက်ကလည်းငါနှင့်အတူငါအိမ်သို့လိုက်၍မုံကိုစားပါလောဟုခေါ်ပင်လျင်ငါသည်တင်နှင့်အတူမလိုက်ရတင့်အိမ်သို့မဝင်ရဤအရ၌မုံကိုမစားရေကိုလည်းမတောက်ရထာဝရဘုရားကထိုအရ၌မုံကိုမစားနှင့်ရေကိုမတောက်နှင့်လာသောလမ်းဖြင့်မပြန်နှင့်ဟု ငါအားမိန်တော်မူကြောင်းကိုပြောဆို၏။ပရောဖက်ကလည်း၊ငါသည်သင်ကဲ့သို့ပရောဖက်ဖြစ်၏။သင်သည်မုန့်ကိုစား၍ရေကိုသောက်စေခြင်းငှါသင့်ကိုငါ့အိမ်သို့ခေါ်ရမည်အကြောင်း၊ကောင်းကင်တမန်သည်ထာဝရဘုရား၏နှုတ်ကပတ်တော်အားဖြင့်မှာထားပြီဟုမုသာသုံး၍ပြောဆို၏။ထိုကြောင့်ဘုရားသခင်၏လူသည်ပရောဖက်နှင့်အတူပြန်လာ၍သူ၏အိမ်မှာမုန့်ကိုစား၏။ရေကိုလည်းသောက်၏။ထိုသူနှစ်ပါးတို့သည်စားပွဲနားမှာထိုင်စဉ်တွင် ခေါ်ခဲ့သောပရောဖက်တို့ထာဝရဘုရား၏နှုတ်ကပတ်တော်သည်ရောက်၍ယုဒပြည်မှလာသောဘုရားသခင်၏လူအားသင်သည်ထာဝရဘုရား၏နှုတ်တော်ထွက်ကိုနားမထောင်သင်၏ဘုရားသခင်ထာဝရဘုရားထားတော်မူသောပညတ်တော်ကိုမဆောင်ဤမည်သောအရ၌မုံကိုမစားနှင့်ရေကိုမတောက်နှင့်ဟုပညတ်တော်မူသောအရတ်တို့ပြန်လာ၍မုံနှင့်ရေကို စားတော့သောကြောင့်တင်းအလောင်းသည်ဘိုးဘေတို့၏တင်းကြိုင်းတို့မရောက်ရဟုသာရဖျားမိန်တော်မူကြောင်းကို အော်ဟစ်၍ ဆင့်ဆို၏အငယ်23မှ34မုန်နှင့်ရေကိုစားတောက်ပြီးမှထိုပရောဖက်သည်ပြန်လာသောပရောဖက်အဖို့မိမိမြဲကိုကုန်းနှင်းတင်၍လွှတ်လိုက်၏လမ်းမှာရှင်သည်တွေ့၍တတ်၏အသေးကောင်သည်လမ်း၌လဲ၍မြဲနှင့်ရှင်သည်သည် အနားမှရပ်နေ၏အသေးကောင်သည်လမ်း၌လဲ၍မြဲနှင့်ရှင်သည်သည်အနားမှရပ်နေသည်ကို ခရီးသွားသောသူတို့သည်မြင်လျှင်အသက်ကြီးသောပရောဖက်နေသောမြို့သို့လာ၍တည်င်းပြောကြ၏ခေါ်ခဲ့သောပရောဖက်သည်ထိုတည်င်းကိုကြားလျှင်ဒါရဘုရား၏အမိန်တော်ကို နားမထောင်သောဘုရားသခင်၏လူဖြစ်လိမ့်မည်ဒါရဘုရားသည် ထိုသူအားမိန်တော်မူသောစကားအတိုင်းသူကိုရှင်သေး၌အပ်တော်မူသည်ဖြင့်ရှင်သေးသည်ကြိုက်တတ်လေပြီတကားဟုဆိုလျက် မြဲပေါ်မှကုန်းဤကိုတင်ကြလော့ဟု သားတို့အားဆိုသည်အတိုင်းသူတို့သည်ကုန်းနှီးတင်ကြ၏။ပရောဖက်သွား၍အသေကောင်သည်လမ်း၌လဲလျက်၊မြည်းနှင့်ခြင်္သေ့သည်အနားမှာရပ်နေလျက်ရှိသည်ကိုတွေ့၏။ခြင်္သေ့သည်အသေကောင်ကိုမစား၊မြည်းကိုလည်းမကိုက်။အသက်ကြီးသောပရောဖက်သည်ဘုရားသခင်၏လူအလောင်းကောင်ကိုမြည်းပေါ်သို့ချီ၍တင်ပြီးလျှင်၊ငိုကြွေးမြည်တမ်းခြင်းကိုပြု၍သင်္ဂြိုဟ်ခြင်းငှါမိမိမြို့သို့ ဆောင်သွား၏အလောင်းကောင်ကိုမိမိတင်းကြိုင်းတွင်၌ထားလျက်အိုငန့်ညီဟု၍ငိုကြွေးမိတမ်းခြင်းကိုပြု၏တင်းကြိုပြီးမှသားတို့ကိုခေါ်၍ငါတည်သောအခါဘုရားသခင်လူတင်းကြိုင်းတွင်၌တင်းကြိုကြလောငါအယိုးတို့ကိုသူ့အယိုးတို့အနားမှထားကြလောဘေတလံမြို့ရစ်ပလင်တစ်ဖက် ရှမာရိမြို့ရွာတွင် မြင့်သောအရက်ပေါ်မှဆောက်သောအိမ်များတစ်ဖက် အာရဖျား၏နှုတ်ပတ်တော်အတိုင်းကြွေးကြော်သောစကားသည်စင်စစ် ပြည့်စုံလိမ့်မည်ဟုမှားထားလေ၏ထိုနောက်မှယေရောဗောင်သည်မိမိအာဓမလမ်းကိုမရှောင်တာမညလူတို့ကိုမြင်သောအရက်တွင်ယေပရဟိအရာ၌ထပ်၍ခံထား၏ယေပရဟိလှုပ်ချင်သောသူ ရှိသည်မြတ်ကိုချီးမြှောက်၍သူတို့သည် မြင်သောအရက်တွင်ယေပရဟိဖြစ်ကြ၏ထိုတို့ပြုသောကြောင့်ယေရောဗောင်မျိုးကို မြေကြီးပြင်မှတုတ်တင်ပယ်ရှင်းစေသောအပြစ်ရောက်သည်